သာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြန်သူလာပြီးကျော်17ရက်2022ခုနှစ်ဇန်နဝါရီလ29ရက်ကြာသပတေးနေ့၌အွန်လိုင်းမှာဟောကြားအပ်သောမနတနှင့်မြတ်ဖရာအပိုင်းလေးတရားဒေသနာတော်မြတ်ဖရာနှင့်မနတ္တ အပိုင်းလေးတရားဒေသနာတော့ဒီကနေ့ပတ္တတုတ်ဆိုတာကနေစပြီးတော့တုတ်အတုတ်လေးတွေမှတ်တမ်းတင်ထားတဲ့အတိုင်းနိုင်မှတ်သားကြရအောင် မြတ်စွာဘုရားသခင်ကိုရမြတ်သာဝတိမြို့စေရွန်ကျောင်းမှာသတင်းသုံးနေထိုင်နေအဲ့ဒီစေရွန်ကျောင်းမှာသတင်းသုံးနေထိုင်တဲ့အချိန်မှာဥပါဒနဲ့ခန္ဓာ၅ပါးကိုအကြောင်းပြုပြီးယဟန်တို့ကိုတရားဓမ္မရှင်းပြနေတယ် အဲ့ဒီယဟန်တွေကလည်းမြတ်စွာဘုရား ရှင်းပြတာကိုစိတ်ဝင်စားအကုန်စိုက်ပြီးတော့တရားကိုနိုင်ယူနေကြတယ်ဥပါရณะခန္ဓာ၅ပါးနဲ့ပတ်သက်ပြီးဘလို့ရှင်းပြတယ်ဆိုတာတော့ဒီထဲမှာအကျဉ်းချုပ်မပါဘူးကျင်းလေးတောင်ဖော်ပြထားတာမရှိဘူး သို့တော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတဲ့တရားတွေမြောက်များစွာရှိတယ်ခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာဆိုတာနှမျိုးမှတ်သားထားခန္ဓာဆိုတာတရားမှန်သမျှရှုံးမှန်သမျှရူပခန္ဓာဝေဒနာမှန်သမျှဝေဒနာခန္ဓာ တင်ညာမှန်သမျှတင်ညာခန္ဓာဝေဒနာတင်ညာမှာကျွင်းတဲ့စေတသိက်50ဒီတရားတွေမှန်သမျှသင်္ခါရခန္ဓာဝိညာဉ်ဆိုစိတ်အလုံးစိတ်89အလုံးကိုပဲဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်ဒီထဲမှာဝိညာဉ်နဲ့ခန္ဓာဆိုတာလောကီလောကုတ္တရာနှစ်ခုစလုံးပါနေတယ်ခန္ဓာထဲမှာဆိုလောကီလောကုတ္တရာနှစ်ခုစလုံးပါ ဝေဒနာတင်ညာသင်္ခါရတို့ကလည်းလောကီစိတ်မှာရှင်နာရောလောကုတ္တရစိတ်မှာရှင်နာရောနှစ်ခုစလုံးပါတယ်ဥပါဒနဲ့ခန္ဓာဆိုတာကြတော့လောကုတ္တရာတွေမပါတော့ဘူးလောကီတသက်ပဲလောကီလောကုတ္တရာခွဲတယ်ဆိုတာဟာလောကီဆိုတာရှုံးမှန်သမျှကတော့လောကီပဲ သူ့မှာလောကုတ္တရာမရှိဘူးဝေဒနာကြတော့လောကိစိတ်မှာရှင်တဲ့ဝေဒနာနဲ့လောကုတ္တရာမှာရှင်တဲ့ဝေဒနာမက်စိတ်ဖို့စိတ်တွေမှာလည်းဝေဒနာရှိတာပဲအဲ့ဒီမက်စိတ်ဖို့စိတ်တွေမှာရှင်တဲ့ဝေဒနာမပါတော့ဘူးတင်ညာကလည်းမက်စိတ်ဖို့စိတ်တွေမှာရှင်တဲ့တင်ညာဥပါဒณะခန္ဓာဆိုတဲ့မှာတော့မပါတော့သင်္ခါရကလည်းမက်စိတ်ဖို့စိတ်တွေမှာရှင်တဲ့စေစေတသိက်တွေဆိုကျန်တဲ့စေတသိက်90 အဲ့တော့ဥပါဒณะခန္ဓာဆိုတဲ့ခါကြတော့လောကုတ္တရာစိတ်မှာမပါတော့ဘူးလောကုတ္တရာစိတ်မှာရှင်တဲ့စိရသိတ္တိမှာဝိညာဉ်နဲ့ခန္ဓာကလည်းလောကိစိတ်က81ရှိတယ်လောကုတ္တရာစိတ်က80 8ခုရှိတယ်ပေါ့အဲ့တော့အလုံးဒီ81နဲ့6 8ခုနဲ့80နဲ့9တခုရုပ်90ပေါ့89စိတ်ပေါင်း 89ခုရှိတယ်အ89ခုတည်းက81ကလောကီ8ခုကလောကုတ္တရာအဲ့ဒီ8ခုတဲ့8ခုမပါတော့ပဲနဲ့လောကီစိတ်81ပဲဥပါဒတဲ့ခန္ဓာကြတော့အဲ့လိုဆိုဥပါဒံရဲ့အာယုံဖြစ်တယ်လို့ဆိုလိုတယ်ဥပါဒံဆိုတာဘာကိုခေါ်တာတော့ဆိုတဏှာနဲ့ဒိဋ္ဌိကိုဥပါဒံလို့ခေါ်တယ် ဒိဋ္ဌိရဲ့အမြင်ကငါတဏှာရဲ့အမြင်ကငါဟာငါငါဟာဆိုတဲ့ဒီမာရွတ်နဲ့တဏှာဒိဋ္ဌိနှစ်ခုရဲ့အာယုံမဖြစ်တဲ့ဟာတွေကိုအာယုံ ဖြစ်တဲ့ဟာတွေကဥပါရณะခန္ဓာအာယုံမဖြစ်ဘူးဆိုရင်လောကုတ္တရာကြအာယုံမဖြစ်လို့ကြောင်းဥပါရณะခန္ဓာတွေမပါဘူးဥပါရณะခန္ဓာလို့ဆိုတာဝိပဿနာတရားအထုတ်ဖို့ ဝိပဿနာတရားရဲ့အာယုန်အနေနဲ့ဟောတာခန္ဓာ၅ပါးဆိုတော့ရှိသမျှအကုန်လုံးကိုဟောထားတာခန္ဓာမှန်သမျှဘာဖြစ်လို့လို့ဆိုရင်နိဗ္ဗာန်ကလွယ်ပြီးခန္ဓာလွတ်တာမရှိဘူးမစိတ်ဖို့စိတ်တွေလည်းခန္ဓာထဲမှာပါတယ်နိဗ္ဗာန်သိတာလည်းခန္ဓာထဲကလွတ်တာဉာဏ်တွေအကုန်လုံးတရားထဲပါတယ် ပရမတ္ထတရား၄ပါးထဲမှာနိဗ္ဗာန်ကလွဲပြီးကျန်တာတွေအကုန်လုံးခန္ဓာထဲပါတယ်ဥပါရณะခန္ဓာကြတော့မဆိတ်ဖို့စိတ်တွေပြန်လွတ်သွားတယ်မဆိတ်ဖို့စိတ်နဲ့ရှင်ပြီးတော့ဖြစ်တဲ့ဝေဒနာသင်ညာသင်္ခါရတွေလွတ်သွားအဲ့လိုအကြမ်းမြင်အဲ့လိုမှားရဥပါရณะခန္ဓာဆိုတာတဏှာဒိဋ္ဌိတွေကအာယုံပြုပြီးတော့ဆွဲလန်းတဲ့ခန္ဓာ လောကုတ္တရာကြတော့တဏှာဒိဋ္ဌိကအာယုံမပြုတ်နိုင်ဘူးမသိနိုင်ဘူးအစင့်မြင့်တဲ့တရားဖြစ်သည့်အတွက်ကြောင့်တဏှာတို့ဒိဋ္ဌိတို့ဟာလေအာယုံမပြုတ်နိုင်တဲ့တရားတွေဖြစ်တယ်။ဘာနဲ့ဥပမာတူလို့ဆိုရင်မိရရဖုတ်ထားတဲ့တန်တုံကြီးကိုရင်ကောင်းနေမနာရဲသလိုပဲမိရရဖုတ်ထားတဲ့တန်တုံရဲရဲနေကြီးကိုရင်ကောင်းကမနာရဲဘူးအမှန်တမ်းပူတာ အဲ့ဒါလိုပဲလောကုတ္တရာတရားတွေကြတော့ရှင်ကောင်နဲ့တူတဲ့တဏှာဒိဋ္ဌိတရားစိုးတွေရှိနေတဲ့ပုံကိုယ်တွေကဒါကိုအာယုံပြုလို့မရအောင်တဏှာဒိဋ္ဌိတွေကအာယုံပြုလို့မရဘူးလို့ဆိုလို့သူတို့ရဲ့အဆင့်ကိုကြောနေတယ်လောကရဲ့အဆင့်ကိုကြောနေလို့အာယုံအနေနဲ့မပြုနိုင်ဘူးအဲ့တော့မြတ်စွာဘုရားရှင်းပြတာဒီနေရာမှာ ဥပါရณะခန္ဓာအကြောင်းကိုရှင်းပြတယ်ဥပါရณะခန္ဓာအကြောင်းရှင်းပြတဲ့အခါမှာရုပ်အကြောင်းရှင်းပြမယ်ဝေဒနာအကြောင်းရှင်းပြမယ်တင်ညာအကြောင်းရှင်းပြမယ်သင်္ခါရအကြောင်းရှင်းပြမယ်ဝိညာဏအကြောင်းရှင်းပြဝိပဿနာရဲ့အာယုန်အနေနဲ့ရသော်ဗျာကအဲ့ဒီရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးကိုရှင်းပြတယ် အဲ့တော့ဘယ်လိုအဆင့်ရှိတဲ့ပုံကိုယ်တွေကိုရှင်းပြတာတော့လို့ဆိုတော့ရှုံးနဲ့ပတ်သက်ပြီးတော့ရှင်းလင်းပြီးနန္တရားနဲ့ပတ်သက်ပြီးတော့ရှင်းလင်းမှု မရှိသေးတဲ့ပုံကိုယ်တွေအတွက်ဝေဒနာတင်ညာသင်္ခါရဝိညာဉ်လို့ဆိုပြီးနန္တရားကို၄မျိုးခွဲပြီးတော့ဟောတာနာမတမ္မုံလှလို့ခေါ်တယ်နာနဲ့ပတ်သက်ပြီးတော့ ခွဲခြားစိတ်ဖြတ်နိုင်ခြင်းမရှိလို့တွေ့ဝေးနေတဲ့ပုဂ္ဂိုလ်တွေအတွက်ခန္ဓာဒေသနာကိုဟောတယ်တဲ့အာယရဏကြတော့ခန္ဓာတော့ကရူပခန္ဓာတစ်ခုတည်းဟောထားတော့လေအာယရဏကြတော့10ခုခွဲဟောလိုက်ပြန်ရုပ်တည်ကြီးရဲ့10ခုနောက်ထပ်အစိတ်ကလေးပါသေးတယ်ရုပ်တည်ကြီး10ခုဆိုတာပါတော့မျက်စိနားနှာခေါင်းလက်ရကာယ နောက်မျက်စိပါထင်ဟလာတဲ့အစင်အတန်အနံ့အရသာမျက်စိတို့နားတို့မှာထင်လာတဲ့အစင်အတန်အနံ့အရသာအထိတွေ့မျက်စိနာနာလျာကာယ၅ခုထင်လာတဲ့အာယုံကရူပတရကဏရတဖုတ္တပါအဲ့ဒီက၅ခုနောက်ဓမ္မဆိုတဲ့ထဲမှာလည်းပဲဉာဏ်နဲ့ယုတ်တွေပါသေးတယ်ဓမ္မယေရဏဆိုတဲ့ထဲမှာဉာဏ်နဲ့ယုတ်တွေပါလို့ဒါကြောင့်မို့ 10ခု꿰လို့ပြောတာအာယနာက12ခုရှိတဲ့ထဲမှာရုပ်အကြောင်းကြီးပဲ10ခုကသီးသန့်ဟောပြီးတော့တဝက်ကနာနဲ့ရောဟောထားတယ်ဒါမို့ရုပ်အကြောင်းကို10ခု꿰နဲ့ဟောထားတယ်အဲ့တော့ရုပ်နဲ့ပတ်သက်ပြီးထသေးစိတ်ရှင်းပြတာအာယနာနာကြတော့မနာယရဏနဲ့ဓမ္မယရဏတဝက်ဆိုတခုခွဲနာကြောင့်ဟောတာတခုခွဲရုပ်ခန္ဓာတော့ကတော့ နန်းအကြောင်းက၄ခုတောင်ဟောထားတယ်ရုပ်အကြောင်းကတစ်ခုတည်းပဲဟောတယ်အဲ့တော့အာယရဏကိုအခုလို့ရုပ်ကိုဥစားပေးပြီးတော့ဟောလိုက်တဲ့အခါမှာရှုံးနဲ့ပတ်သက်ပြီးတော့မရှင်းတဲ့ပုဂ္ဂိုလ်တွေအတွက်ရှိရပြီးတော့အာယရဏဒေသနာကိုဟောတာဖြစ်တယ်တခါဓာတ်ဆက်ရှိပါကြတော့သူကရုပ်ရောနာမ်ရော မြပြီးတော့ဟောလိုက်တာရှုပ်ရောနိုင်ရောမြပြီးတော့ဟောတာတသက်ရှိပါမှာယောနာရုပ်တရားပါတော့ဆိုသက္ခုဓာတုသောတဓာတုကာဏဓာတုဇီဝဓာတုကာယဓာတုအဲ့ဒီက၅ခုတခါထိခိုက်လာတိုက်ခိုက်လာတဲ့အာယုန်နဲ့ပတ်သက်ရင်ရူပဓာတုတတ္တဓာတုကာဏဓာတုရတ္တဓာတုဘောဓဝဓာတု ဒါလည်းရုပ်ပဲဆယ်ခုဓမ္မယုံနဲ့ပတ်သက်ပြီးတော့အဲ့လိုဟောတာပြီးနောက်ဓမ္မဓာတုဆိုတဲ့ထဲမှာတော့ရုပ်တွေတချို့ပါသေးတယ်တခါစေတသိက်တွေပါတယ်ဓမ္မဓာတုထဲမှာရုပ်ပါတယ်စေတသိက်တွေပါတယ်နောက်စိတ်ကိုဝိညာဉ်နဲ့ခန္ဓာဆိုတဲ့စိတ်ကိုဝိညာဉ်ဓာတ်ခုနှစ်ခုအနေနဲ့တခါဟောလိုက်တယ်အဲ့ဒီမှာ စကုဝိညာဏဓာတုသောတာဝိညာဏဓာတုခန္ဓာဝိညာဏဓာတုစီဝဝိညာဏဓာတုကာယဝိညာဏဓာတုမနောဓာတုမနောဝိညာဏဓာတုဆိုပြီးတော့စိတ်ကိုရှစ်ခုခွဲပြီးတော့ဟောတယ်အဲ့တော့ကြည့်လိုက်မယ်ဆိုရင်ရုပ်နဲ့နာနဲ့မျှနေတယ်လို့ဟောတာဒါကြောင့်အဲဓာတ်ဓာတ်၁၈ပါးဟောတာဟာ ရုပ်အကြောင်းလဲသိမသိသေးတဲ့ပုဂ္ဂိုလ် နာအကြောင်းလည်းသိမသိသေးဘူးယုံနာနှစ်ခုလုံးပေါ်မှာမရှင်းသေးတဲ့ပုံကိုယ်တွေအတွက်ဓာတ်ဓာတ်18ပါးကိုဟောတယ်ဆိုအဲ့တော့လူတိုင်းလူတိုင်းဟာခန္ဓာဆိုရင်ယုတ်ကတစ်မျိုးတည်းတင်ဟောထားပြီးတော့နန္တရားက၄ခုဟောတာအာယရဏဆိုရင်10ခု꿰နဲ့တစ်ခု꿰မမျှတဘူးဟောထားတယ်တော့ရုပ်ကိုယ်သာဥစ္စာပေးလိုက်တယ်အဲဓာတ်ကြတဲ့အခါကျတော့အလုံးကိုမြတ်တာပြီးတော့ဟောထား နှစ်ဦးလုံးအတွက်အဲ့တော့ဓာတ်78ပါးကိုလေ့လာလိုက်မယ်ဆိုရင်အာရဏ12ပါးခန္ဓာ5ပါးလည်းလေ့လာပြီးသားဖြစ်သွားတယ်အခုတော့ယဟန်တွေကိုမြတ်စွာဘုရားဥပါရณะခန္ဓာ5ပါးနဲ့ပတ်သက်ပြီးတော့တရားဓမ္မကိုဟောတာတဲ့အဲ့တော့ဥပါရณะခန္ဓာ5ပါးနဲ့ဘယ်လိုပတ်သက်ဟောလဲလို့ဆိုရင် သုတ်တန်တစ်ခုအရာပြောမယ်ဆိုလို့ရှိရင်ယောဘိခွေ ရူပတ္တဥပ္ပါရောဒုက္ခတေသောဥပ္ပါရောယုတ်တရားဖြစ်ပေါ်လာခြင်းဟာဒုက္ခဖြစ်ပေါ်လာခြင်းပဲရောဂဏံထိတိစရမရဏတပါတုပါဩယုတ်တရားဖြစ်ပေါ်လာတာဟာယောဂရလာခြင်းပဲ အိုခြင်းသိခြင်းဆိုတာတွေဖြစ်ပေါ်ဖို့အခြေအနေပဲလို့ထို့တူပဲယောဘိခွေဝေဒနာယဥပါရောဒုက္ခသေသောဥပါရောဝေဒနဲ့ခန္ဓာရလာတာဟာလဲဒုက္ခရလာသင်ညက်ခန္ဓာရလာလဲဒုက္ခရလာဝိညာဉ်နဲ့ခန္ဓာရလာလဲသင်္ခါရခန္ဓာရလာလဲဒုက္ခရလာတယ်ဝိညာဉ်နဲ့ခန္ဓာရလာလဲဒုက္ခအဲ့တော့ခန္ဓာ၅ပါးနဲ့ပတ်သက်ပြီး ဒုက္ခဆိုတာကိုဟောတယ်။နောက်ပြီးတော့ဒီခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ရသော်ဗျာကမဆွဲလမ်းမှုဟောတာရူပံဘိက္ခွေနတုံမကံတံပဇေထယဟန်တို့ရုပ်တရားဆိုတာသုံးမဟုတ်ရူပခန္ဓာဆိုတာသင်တို့ဟာမဟုတ်ဘူးကိုယ်ပိုင်တာမဟုတ်ဘူးတံပဇေထအဲ့ဒါကိုဆွန့်လွတ်လိုက်ကြလို့ဆိုတာ ရုပ်တရားပေါ်မှာတွေ့တာမနေနဲ့ဆွန့်လွတ်လိုက်လို့ပြောတာရုပ်ကိုဖယ်ရှားခိုင်းတာမဟုတ်ဘူးရုပ်ပေါ်မှာဆွဲလန်းတာတွေမထားနဲ့ထို့တူပဲဝေဒနာဘိက္ခွေနာတုံမကစိတ်ခံစားချက်တရားလည်းမင်းတို့ဟာမဟုတ်ဘူးတဘာဝတရားတက်တက်ပဲဖြစ်တယ်မှတ်သားမှုတွေကလည်းပဲတဘာဝတရားတက်တက်တာဖြစ်တယ်စိတ်ဆော်မှုတွေကလည်းတဘာဝတရားတက်တက်ဖြစ်တယ်စိတ်တွေကလည်းတဘာဝတရားတက်တက်တာဖြစ်တယ်သင်တို့ဟာမဟုတ်ဘူး ဒါတွေကိုစွန့်လွတ်လိုက်ကြအဲ့ဒါလို့စွန့်လွတ်မှတန်ဟောပေနဟိတယဒုက္ခဝေဒတိအဲ့ဒီကြမှာကောင်းကျိုးချမ်းသာတွေရလာမှာဖြစ်တယ်လို့ခန္ဓာနဲ့ပတ်သက်ပြီးတော့ဟောတဲ့ဒေသနာတွေမြောင်များစွာဒီဟောတာတွေရှိတယ်ပေါ့နော်အဲ့ဒါလို့ဥပါရณะခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ရသော်ဗျာယဟန်တွေကိုတရားဟောတယ် ခန္ဓာအကြောင်းကိုကြာကြာနာနာရှင်းပြတယ်တန်တတ်သေးတိထင်သာမြင်သာအောင် ရှင်းပြတယ်သမာဓိပိတိလက်ခံလာအောင်ရှင်းပြတယ်သမုဒ္ဒေစေတိစိတ်အားတွေတက်လာအောင် ဟောပြောတယ်တမ္ပံသေးတိစိတ်ဓာတ်တွေရှင်လန်းလာအောင်ဟောပြောတယ်အဲ့ဒီမှာမြတ်စွာဘုရားအခုလိုခန္ဓာအကြောင်းရှင်းပြတဲ့အခါတေဇဘိက္ခုအထိန်ကတ္တဝါ အဲ့ယန်းတွေကလည်းတကယ်ကိုလိုလိုလားလားနာယူကြတယ်မနတိကတ္တဝါစိတ်ဆိုင်ပြီးနာကြတယ်သဗ္ဗစေတတတမနာဟရိတဝါရသော်ဗျာဟောတဲ့တရားဒေသနာတော်ကိုအာယုစိုက်ပြီးတော့နားထောင်ကြဩဟိတသောတာနားဆွင့်နေတယ်အမြဲတမ်းတလုံးတလေးမှလွတ်မသွားရအောင် နားဆွင့်ထားပြီးတော့ဓမ္မံသူနာတိတရားနာနေကြတယ်တဲ့ အဲ့တော့မန္တကြီးကဒီယဟန်တွေဟာအာယုစိုက်ပြီးတော့တရားနာနေကြတယ်ယဟန်ဂေါရမလည်းတရားဟောနေတယ်အဲ့တော့ငါသူတို့သွားနှောက်ရှက်အောင်မယ်ဆိုပြီးတော့တရားပွဲကို ရောက်လာတာရောက်လာတာတော့ဒီယဟန်တွေရဲ့အသိဉာဏ်မျက်စိမှောက်မှားအောင်လုပ်တဲ့သဘောမျက်နဲ့နှောက်ရှက်တာပေါ့နော်အဲ့ဒီအချိန်မှာ မြတ်စွာဘုရားကလည်းပဲကြောင်းအပြင်မှာထွက်ပြီးလွင်ပြင်မှာဟောတဲ့တရားကိုရဟန်းတော်တွေကလည်းသူတို့သုံးပြုတဲ့သပိတ်တွေကိုလွင်ပြင်မှာထားကြတယ်အဲသပိတ်တွေရှင်းတော့သပိတ်တွေကတော့များသောအားဖြင့်မြေသပိတ်သပိတ်ဆိုတာနှမျိုးပဲလုပ်လို့ရတယ်မြေနဲ့တန်ဒီနှစ်ခုပဲလုပ်လို့ရတယ်အဲ့တော့တချို့မသိတဲ့လူတွေကယွန်းသပိတ်တွေလုပ်လို့လို့နော် ဒါတွေကမသုံးကောင်းမှုယွန်းတပိတ်တွေလို့လို့ရှင်သစ္စာတပိတ်တွေမသုံးရဘူးယွန်းတပိတ်တွေမသုံးရဘူးအဲ့တော့တန်ဃာတွေအတွက်အဆက်တဲ့တပိတ်ဆိုလို့ရှင်တန်နဲ့လှုပ်တာပဲဖြစ်ရမယ်သို့မဟုတ်မြေကြီးနဲ့လှုပ်တာပဲဖြစ်ရမယ်ဒီနှစ်ခုပဲသုံးခွင့်ရှိတယ်ပေါ့ခဏိခေတ်မှာတော့ယွန်းနေနဲ့နှီးတွေနဲ့လှုပ်ထားတဲ့တပိတ်တွေတွေ့နေရတယ်ပေါ့ကြောင်းရောက်လာလို့ရှင်အဲ့ဒီတပိတ်တွေလွန့်ပြရတယ်ကောင်းတော့ တော့ပြိကရာလှူတဲ့လူတွေလည်းသတိထားဖို့တော့လိုအပ်တယ်ဝိနည်းစိကမှာ ပြည့်ညတ်ထားတာရှိတယ်တပိတ်ဟာတန်တပိတ်နဲ့မြေတပိတ်ကလွဲလို့ယဟန်နေသုံးခွင့်မပြုဘူးမြတ်စွာဘုရားအဲ့ဒါကြောင့်မို့နှီးတပိတ်ဆိုတာတော့ကြည့်လိုက်ရင်သိပါတယ်ပေါ့ပေါ့လေးတွေနှီးတပိတ်လေးတွေအဲ့ဒါတွေကမသုံးကောင်းဘူးလှုပ်တဲ့လူကလည်းမလှုပ်သင့်ဘူးဝယ်တဲ့လူကလည်းမဝယ်သင့်ဘူးဝယ်ပြီးတော့လည်းမလှူသင့်ဘူး ဘာလို့လို့ဆိုဖះရဲ့ဥရိနဲ့ဆန့်ကျင်နေတဲ့ပစ္စည်းတစ်ခုဖြစ်တယ်ပေါ့အပရိခရာဝယ်တဲ့အခါတော့တတိထားတဲ့နဲ့ပေါ့နော်အဖုံးကိုပြောတာမဟုတ်တပိတ်ဖုံးကတော့နှီးနဲ့လို့လို့ရတယ်တပိတ်အလုံးကိုပြောတာတပိတ်လုံးကတန်နဲ့ဟိုရိမဲ့လှုပ်တဲ့ဓမ္မဝိနိစိကံရညီညွတ်တယ်ပေါ့နော်အဲ့တော့တပိတ်တွေကပြင်မာထားတယ် များသောအားဖြင့်မြေသပိတ်တွေပဲများတယ်တုံကြတာလွင်မြေမှာထားတော့မဏ္ဍကြီးကတက်တက်လာနှောက်ရှက်ပြီးတော့ဒီတစ်ခါမှသူကနွားကြီးအောင်ဆောင်လာတယ်။ကျောင်းထဲကိုနွားကြီးဝင်လာတယ်ပေါ့။ကျောင်းတိုက်ထဲကိုနွားကြီးဝင်လာတယ်။နွားရောင်ဖန်ဆင်းပြီးတော့ဝင်လာပြီးတော့တပိတ်တွေထားတဲ့နေရာကိုအဲ့နွားရက်သွားတယ် သွားတော့ယဟန်တစ်ပါးကမြင်လိုက်တဲ့အခါသူနာယဟန်တစ်ပါးကိုပြောတာကိုရောကိုရောဟိုမှာနွားကြီးကတပိတ်တွေစီသွားနေတယ်တပိတ်တွေများတက်နေပြီးတော့တပိတ်တွေများခွဲမလို့လားပေါ့နွားတက်နေသွားရင်လည်းတပိတ်တွေကကွဲကုန်မှာလေကိုရောကိုရောဟိုမှာနွားကြီးကတပိတ်တွေများခွဲကုန်မလားလို့လှမ်းပြောလိုက်တာအဲ့ဒီအတန်ကိုမြတ်စွာဘုရားကြားတော့ နာသောဘိက္ခုပလိပတ်တော်တဲ့ယဟန်အဲ့ဒါနွားမဟုတ်ဘူးกว่าတဲ့နွားမဟုတ်ဘူးတဲ့ဧသောပါပိမှာစေယုတ်မှာရှိတဲ့မနတ်သားပဲတုံမကံဝိသက္ခုကမ္မယအတော်မင်းတို့မျက်စိရှုပ်ထွေးအောင် အသိဉာဏ်မရအောင်လှုပ်ဖို့သူလာတာတဲ့တက်တက်လာပြီးတော့တရားပွဲကိုနှောက်ရက်တယ်လို့ရသော်ဘုရားက ယဟန်တွေကိုအဲ့ဒါလိုမိတ်ရှိပြီးတော့မိတ်ရှိလိုက်တဲ့အခါမှာမိတ်ရှိပြီးတော့အခုနွားရောင်ဆောင်လာတာ မနတ်ဆိုတာသိတော့ရသော်ဗျာ သူ့ကိုရည်ညွှန်းပြီးတော့ပြောလိုက်တယ်ရူပံဝေရီတံတင်ညာဝိညာဏံယင်စသင်္ခတံနေသော ဟမတပိနေတံမိဧဝံတထဝိရစတိ ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတော့ပဲဒီနေရာမှာမြတ်စွာဘုရားမဏကြီးသူနှောက်ရက်လဲအရာမရောက်ဘူးဆိုတာကို ရှင်းလင်းပြဖို့ရနော်ရုပ်ပဲဖြစ်ဖြစ်ဝေဒနာပဲဖြစ်ဖြစ်တင်ညာပဲဖြစ်ဖြစ်ဝိညာဉ်ပဲဖြစ်ဖြစ် သင်္ခါရပဲဖြစ်ဖြစ်ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၅ပါးဟာနေသောဟမတ္တိငါလည်းမဟုတ်ဘူး နေတမမငါဟာလည်းမဟုတ်ဘူးအဲ့တော့လောကလူတွေကဒီခန္ဓာတွေကခန္ဓာတွေတဲ့တခုခုပဲငါလို့လည်းထင်တယ်ငါဟာလို့လည်းထင်တယ်ငါလို့ပြောနေကြတာပဲလေငါဘဝငါမျက်စိငါနာငါနှာခေါင်းငါကိုယ်ခန္ဓာ အဲ့ဒါဘသူအမြင်နဲ့ပြောတာဆိုဆိုတဏှာရဲ့အမြင်နဲ့သူကသိမ့်ပိုက်ထားတဲ့သဘောပဲသူကငါဟာလို့ထင်တယ်တကယ်ကတော့ကိုပိုင်လားဆိုမပိုင်ကိုမပိုင်လို့အသက်ရွယ်ရလာရင်ဒီပြန်မပိုင်တာသာထားခေါင်းပေါ်ကသပင်းတောင်မပိုင်ဘူးလေခန္ဓာဆိုမပိုင်ဘူးမပိုင်တော့သပင်းတွေကျွတ်တယ်မတတ်ဆွေးနေကျွတ်တယ်ဆွေးနေဖြူတယ်ပေရီတွန့်တယ် သွားတွေကျိုးတယ်တဖြည်းဖြည်းအိုမင်းလာတယ်အဲ့ကိုမပိုင်ဘူးဆိုတာထင်ရှားတယ်ပေါ့နော်ကိုဖြစ်ချင်တာဖြစ်တာမဟုတ်ဘူးကိုဆန္ဒရှိတာတွေမဟုတ်ဘူးဆန္ဒမရှိတာတွေကုန်ဖြစ်တယ်အဲ့တော့ခန္ဓာ၅ပါးဘယ်ဟာပဲဖြစ်ဖြစ်ကိုဟာမဟုတ်ဘူးဆိုတာသိချာကိုဟာဆိုလို့ကိုထာဝရပိုင်ဆိုင်ရင်လို့လည်းမရဘူးတဲ့အဲ့တော့ကိုဟာလို့ငါဟာလို့ထင်နေခြင်းဟာ တဏှာရဲ့အတွေးမြတာဖြစ်တယ်တခါခန္ဓာ၅ပါးကိုပဲငါလို့ထင်မြန်တယ်ငါဆိုတာဘာလဲလို့ကြည့်လိုက်လို့ရှင်သူရုပ်ခန္ဓာကိုပဲငါလို့ပြောခြင်းပြောမယ်စိတ်ကိုပဲငါလို့ပြောခြင်းပြောမယ်နန္တရားတွေပဲငါလို့ပြောခြင်းပြောမယ်အဲ့ဒါတွေကငါလားလို့ဆိုတော့တကယ်လည်းငါလည်းမဟုတ်ဘူးတဘာဝတရားတက်တက်တာဖြစ်တယ်ခံစားတာဟာငါမဟုတ်ဘူးဝေဒနာသာဖြစ်တယ် နော်ငါကခံစားတာမဟုတ်ဘူးငါကဘယ်ဟာရုံးလို့ဆိုရင်ငါပြောက်တယ်ဥပမာတစ်ခုပြောပြမယ်လူတွေခေါ်ကြတဲ့တစ်ပင်ဆိုတာဆိုလူတွေကပြောကြတဲ့တစ်ပင်မင်းတစ်ပင်ပြစမ်းပါလို့ကဲတစ်ပင်ရှာကြည့်အောင်အထိုးပြလိုက်လို့ရှင်တော့အကုန်လုံးသူထိုးပြမှာဒါတစ်ပင်ကြီးမဟုတ်လားနဲ့ပြောလို့ရတယ်ဟုတ်ပြီတခုစီကြိုင်မေးမယ် တစ်မြစ်ကိုကင်ပြီးတော့ဒါတစ်ပင်လားလို့မေးလို့ရှိရင်ဒါအမြစ်ကအမြစ်ပဲတစ်ပင်မဟုတ်သေးဘူးဒါဖြင့်ပင်စီကတစ်ပင်လားလို့ဆိုတော့ပင်စီကပင်စင်ပဲလေတစ်ပင်မဟုတ်ဘူးတော့အကိုင်းတွေအခက်တရားရောအကိုင်းခက်ကလည်းအကိုင်းခက်ပဲတစ်ပင်မဟုတ်ဘူးအရွက်ကရောအရွက်ကလည်းအရွက်ပဲတစ်ပင်မဟုတ်ဘူးအပွင့်ကရောအပွင့်ကလည်းအပွင့်ပဲတစ်ပင်မဟုတ်အသီးကရောအသီးကလည်းတစ်ပင်မဟုတ်ဘူး အဲ့ဒါတွေအကုန်လုံးပေါင်းပြီးတော့မှသစ်ပင်လို့ခေါ်တာသစ်ပင်တပင်ကိုလှဲပြီးတော့အမြင့်တခြားနော်အခွန်အခောက်တွေတခြားသစ်ကိုင်းတွေတခြားအရွက်တွေတခြားအပွင့်တွေတခြားအသီးတွေတခြားလှဲပြီးပုံထားလို့ရှင်သစ်ပင်ဆိုတဲ့ဟာခေါ်စရာရှိမှဖြစ်တာပေါင်းထားတဲ့အခါသာလူကသစ်ပင်လို့ပြောတာလေအဲ့ဒါလည်းပဲလူလို့ပြောတာရောရှာလို့ရမလား လူလို့ပြောတာခေါင်းကိုလူလို့ခေါ်ရလားခြေထောက်ကိုလူလို့ခေါ်ရလားလက်ကိုလူလို့ခေါ်ရလား body ကိုလူလို့ခေါ်ရလားဆိုလိုက်ကြည့်လိုက်ရင် လူမရှိဘူးသူကလည်းသူဆပင်ကဆပင်ပဲမျက်ခုံးကမျက်ခုံးပဲမျက်လုံးကမျက်လုံးပဲနားနားပဲအဲ့တော့အကုန်လုံးပေါင်းထပ်မှလူလို့ပြောလို့ရတာလူဆိုတာရှာမတွေ့တော့အဲ့လိုပဲတရားပွဲပါနဲ့လာတော့ကားနဲ့လာတယ် ကားပြသမှာဘယ်ဟာကိုကားခေါ်တာတော့ဆိုရင်သူလုံးပြီးတော့လက်ညှိုးထိုးပြလိုက်ပဲဒါကားဆိုကဲတစ်ခုစီကိုကားကိုတစားစီဖြုတ်ကြည့်ဘိန်းကတခြားဝင်ရိုးကတခြား body ကတခြား engine ကတခြားနော် battery ကတခြားအကုန်လုံးပုံလိုက်ပုံထားရင်ကားပဲမရုံလို့မေးလို့ရှင်ကားဆိုပျောက်သွားပြီလေရှိနေတာပါရှိတော့ဆို ဘိန်းရှိရင်ရှိမယ်ဘိန်းကိုလည်းတစ်ခါဖြုတ်လို့ရှိရင်ပျောက်သွားဆိုလိုတာခွဲလိုက်တာနဲ့တစားစီဖြုတ်လိုက်တာနဲ့ကားဆိုတာပျောက်သွားလူဆိုတာလည်းအထို့အတူပဲပျောက်သွားတာအဲ့ဒီကလေးကအမှန်တရားမဟုတ်ဘူးဆိုတာထင်ရှားတယ်အမှန်တရားဆိုရှိနေရမယ်လေမှန်တရားမဟုတ်ဘူးအလုံးအပျောက်သွားဒါကြောင့်မို့မြတ်စွာဘုရားကနေသောဟမတမိ ရှုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးဟာငါမဟုတ်ဘူးတဲ့ငါဆိုတာရှာလို့မရဘူးဒါလူတွေရဲ့အထင်အမြင်လားဖြစ်တယ်တဏှာရဲ့အတွေးမြတာဖြစ်တယ်နေတံမမအဲဒိဋ္ဌိရဲ့အတွေးမြတာဖြစ်တယ်နေတံမမဆိုတာကြတော့တဏှာရဲ့အတွေးမြတာဖြစ်တယ်ပေါ့အေတံမမဒီခန္ဓာ၅ပါးဟာငါဟာလို့တွေးလို့ရှိရင်တဏှာရဲ့အတွေး ငါလို့တွေးတာကြတော့ဒိဋ္ဌိရဲ့အတွေးဒီနေရာမှာငါဖြစ်လို့ဆိုတာနဲ့ကြတော့မာနရဲ့အတွေးလို့ပြောနိုင်တယ်သို့သောစာပေမှာအဟံမမလို့ဒီနှစ်ခုကိုအမြဲတမ်းသုံးနေရှိတယ်အဟံဆိုတာငါဆိုတာများသောအားဖြင့်တော့မာနလို့ရှုဆကြတယ်ပေါ့သို့သောအဟံကိုအဟံကာရဆိုတဲ့သကလုံးရှိလို့မာနလို့ ပြောရတဲ့နေရာပြောရတယ်ဒါပေမဲ့ငါလို့ဆိုတာဟာငါရင်တတ်တတ်ဆိုရင်ဒိဋ္ဌိလို့ပဲပြောရမှာနောက်ကဖြစ်တယ်ဆိုတဲ့အည်ချင်းတစ်ခုပါလာမှာမာနလို့ပြောဒါကြောင့်မို့အတ္တမိမာနဆိုတဲ့အသုံးရှိတယ်ငါဖြစ်တယ်ဆိုတာဖြစ်ချင်းကိရိယာနဲ့ပြောထားလို့ငါလုံနိုင်တယ်ငါသွားနိုင်တယ်ငါစားနိုင်တယ်အဲ့ဒီကိရိယာတွေအလုံးအတွက်ကိုစားပြုထားတာဖြစ်ဆိုတဲ့ကိရိယာနော် အင်္ဂလိပ်လို verb to be တို့ခေါ်တာပေါ့ဖြစ်ဆိုတဲ့ကရိယာအားလုံးနဲ့ငုံထားတာငုံပြီးတော့အဲ့လိုပြောတာအဲ့တော့အဲ့ဒါမှမာနအနတ္တလက္ခဏာသုံးမှာနေတံမမနေသောဟမသမီနာမေသောအတ္တဧတံမမဧသောဟမသမီဧသောမေအတ္တဧတံမမဆိုတာတဏှာရဲ့အယူဆနေတံမမဆိုတာတဏှာကိုညှင်းွယ်တာ ညင်ပဲ့တာနေသောဧသောဟမတမိဆိုတာကျတော့မာနအဲ့ဒီမှာကြာဧသောမိအတ္တာဆိုတာကျမှဒိဋ္ဌိဒါအနတ္တလက္ခဏာသုံးပါအဲ့တည်းတခြားသုတ်တံမှာအဟံမမနှစ်ခုတည်းဟောလို့ရှိရင်အဟံကဒိဋ္ဌိမမကတဏှာအဲ့တော့တဏှာနဲ့ဒိဋ္ဌိကဥပါဒမာနကဥပါဒနဲ့မပါဘူးเนาะ ဥပါဒဏ်နဲ့မပေါင်းဒါကြောင့်မို့အဲ့ဒါလေးတွေကိုလည်းကွဲပြားအောင်သတိထားရတယ်ပေါ့အခုမှနေသောဟမသမိကိုအနန္တလက္ခဏာသုတ်ရယူမယ်ဆိုလို့ရှိရင်အတ္တမိပါတိအတွက်ကြောင့်မာနလို့ပြောနိုင်တယ်မာနရဲ့ဧသောဟမသမိဆိုရင်မာနနေသောဟမသမိ negative နဲ့ပြောရင်ဒါမာနကိုဖယ်ထားတာဒါအမှန်မြင်တာ negative ပါမှအမှန်မြင်တာနော် ငါဟာလို့တွေးရင်တဏှာရဲ့အတွေးငါဖြစ်တယ်လို့တွေးရင်မာနရဲ့အတွေးငါရဲ့အတ္တလို့တွေးရင်ဒိဋ္ဌိရဲ့အတွေးနတ္တလက္ခဏာသုံးပါဉာဏ်ဖြစ်လာတဲ့အခါကျတော့အဲ့ဒီတဏှာမာနဒိဋ္ဌိကိုပယ်လိုက်တဲ့အခါကျတော့နေတမ္မမနေသောဟာမသွေနမိသော အတ္တအဲ့ဒါကြတော့ပညာရဲ့အမြင်ဖြစ်သွားတယ်အကြောင်းမြတ်စွာဘုရားခန္ဓာ၅ပါးနဲ့ပတ်သက်ပြီး နေသောဟမတိနေတံမေဧဝံတထဝိရစတိပြောမယ်ဆိုလို့ရှိရင်တွေ့တာမှု၃မျိုးလို့လည်းအကုန်လုံးပြောလို့ရတယ်တဏမာနဒိဋ္ဌိဆိုတဲ့ခန္ဓာ၅ပါးနဲ့တဏမာနဒိဋ္ဌိရဲ့အမြင်တွေမရှိလို့ခန္ဓာ၅ပါးပေါ်မှာတွေ့တာမှုမှရင်စွာမြင်မှုအထင်ကြီးမှုဆိုတာမရှိတော့ဘူးလို့ဆိုလို့ ခန္ဓာ၅ပါးနဲ့ပတ်သက်ပြီးတဏှာလည်းမဖြစ်ဘူးဒိဋ္ဌိလည်းမဖြစ်ဘူးမာနလည်းမဖြစ်ဘူးလို့ဒီလိုဆိုလာတယ်ဝိရစတိပျောက်ကင်းသွားတယ်ခန္ဓာ၅ပါးဟာခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးကိုငါလို့လဲအဖြစ်တယ်ဆိုတဲ့မာနနဲ့လည်းမတွေ့ဘူးငါရဲ့အတ္တဆိုတဲ့ဒိဋ္ဌိတွေးနဲ့လည်းမတွေ့ဘူးငါရဲ့ငါပိုင်တဲ့အရာလို့မာနတဏှာအတွေးနဲ့လည်းမတွေ့ဘူးလို့ဆိုလိုတယ် တဏမာနဒိဋ္ဌိကင်းစင်သွားတော့ဧဝံတထဝိရစတိအဲ့ဒီပုံမှာတတ်မဲ့မှုတွေကင်းသွားတယ်တဲ့ဧဝံဝိရတံခေမတံတပ္ပတံယောစနာတိကံအခုလို့ခန္ဓာ၅ပါးပေါ်မှာတတ်မဲ့မှုမရှိလို့ရှိရင်တတ်မဲ့မှုမရှိတဲ့အရာပေါ်မှာစိတ်နှလုံးကလည်းအေးချမ်းသွားတယ်တတ်မဲ့မှု တွေ့တာမှုမရှိရင်တော့ကလည်းမလာတော့ဘူးလေတော့ကလာတာတွေ့တာကြောင့်တွေ့တာမှုကြောင့်လာတာအဲ့တော့တွေ့တာမှုမရှိတဲ့အခါစိတ်နှလုံးဟာအေးချမ်းသွားတယ်သဗ္ဗတယောသနတိကံတွေ့တာမှုဆွဲလမ်းမှုအလုံးကိုကျော်လွှားနိုင်သွားတယ်ဝိပဿနာဉာဏ်နဲ့ရှုလိုက်တဲ့အခါမှာတန်ရောစဉ်အလုံးကိုကျွဲလာတန်ရောစဉ်ဆိုတာ တွေ့တာမှုတွင်တန်ဟောစဉ်မဟုတ်ဘူးမုံတိမှုကလည်းတန်ဟောစဉ်ပဲအဲ့တော့ချစ်ချင်းမုံချင်းဆိုတဲ့တန်ဟောစဉ်တွေအလုံးကိုကျော်လွှားနိုင်တယ်အနေတံတဗ္ဗထာနေတုမာရသေနာပိနစ္စကအဲ့ဒီယုတ်ဝေဒနာတင်ညာသင်္ခါရဆိုတဲ့ဒီသဘာဝတရားတွေကနေပြီးတော့တွေ့တာမှုမရှိတဲ့ပုဂ္ဂိုလ်ယုတ်ဝေဒနာတင်ညာသင်္ခါရ ဝိညာဉ်ရှုတော့ကနေပြီးတော့လိုက်ရှာမယ်ဆိုလို့ရှိရင်တဲ့မန်ရဲ့စစ်တပ်ဟာဘယ်တော့မှရှာတွေ့မှာမဟုတ်ဘူးရှုဝေဒနာတင်ညာသင်္ခါရဝိညာဉ်မရှိရင်ခေါ်စရာမရှိတော့တခါတော့ကဂေါရိကဆိုတဲ့ယဟန်ပုရုဇဉ်ဘဝပဲရှိသေးတယ်သို့တော့အမြဲတမ်းတရားထုတ်နေတယ်သူကကျမ်းမာရေးမကောင်းဘူးကျမ်းမာရေးမကောင်းတဲ့အခါကျတော့ တရားအထုတ်လိုက် ကျမရေးကြောင့်ပြက်လိုက်တမာရီလှုပ်လိုက်ကျမရေးကြောင့်ပြက်လိုက်ဆိုတော့သူ့စိတ်ထဲမှာဒီယုတ်ခန္ဓာကိုယ်ကြီးပေါ်မှာညီးငွေ့လာတယ်ညီးငွေ့လာတော့ယဟန်တွေဟာပုထုဇဉ်တွေကကိုယ့်ကိုစူးစိုက်လှုပ်ကြတယ်ခန္ဓာကိုယ်ပေါ်မှာဟိုတွေ့တာမှုမရှိလို့လှုပ်နိုင်တာပေါ့နော်စူးစိုက်လှုပ်တယ်ကိုလိုမုံတိတဲ့အနေထားမျိုးတော့မဟုတ်ဘူးသူတို့ သောတပန်ဖြစ်သွားရင်တော့စူးစိုက်လောက်တာမရှိတော့ပုရုဇဉ်တွေကတော့မှတ်မှားပြီးတော့သူ့လက်ချောင်းကိုသူ ခေါင်းရိပ်တဲ့တင်းနှုံနာနဲ့လေပင်ကိုလှီးလိုက်တာအဲ့ဒီချိန်မှာမဏ္ဍကြီးကနေမြတ်စွာဘုရားစီလာလျှောက်တယ်ရှင်ဘုရားတပည့်ကိုကိုတတ်သိမလို့လုံးနေတယ်တားပါအောင်နဲ့အဲ့လိုပြောတော့မြတ်စွာဘုရားသူခန္ဓာကိုယ်ပေါ်မှာသူတွေ့တာမှုမရှိလို့ လုပ်တဲ့ပုဂ္ဂိုလ်သူကိုယ်တိုင်လည်းပဲဂေါရိကဆိုတဲ့ယဟာသူ့လည်းပင်ကိုသူတင်းလုံးနဲ့လှီးလိုက်တဲ့အခါမှာပုထုဇဉ်ရဲ့တဘာဝကြောက်စိတ်လေးပေါ်လာတော့အဲ့ဒီအချိန်မှာသူတရားရှုမှတ်လိုက်တဲ့အခါမသေးခင်လေးပါယဟနာဖြစ်ပြီးယဟနာလည်းဖြစ်ပြီးရောသေးလည်းသေးသွားဒါစီဝိတသမတိတိယဟနာလို့ခေါ်တယ်တရားကိုရှုနိုင်တဲ့အဲ့ဒီကြားလေးထဲမှာသူတရားရှုလိုက်တာ ခန္ဓာကိုယ်ပေါ်မှာတွေ့တာမှုမရှိသည့်အတွက်ကြောင့်အလွယ်တကူနဲ့တရားကိုလည်းလေ့ကျင့်ထားတာဆိုတော့သိသွားတယ်အဲ့တော့ကောဋိကယဟန်လက်ဘင်းကိုဓာတ်နဲ့လှီးပြီးတော့သူ့ဘဝကို ဆုံးသတ်လိုက်တဲ့အချိန်မှာဘဝအဆုံးမသတ်ခင် သူ့ရင်ထဲကကိလေသာတွေလည်းဆုံးသတ်ပြီးသားဖြစ်သွားတယ်ဝိပဿနာဉာဏ်နဲ့ဆုံးသတ်လိုက်တော့အဲ့တော့ဂေါရိကယဟန်က တည်သွားတယ်ဆိုတာလို့အဲ့မှာတည်သွားတော့မဏ္ဍကြီးကနေပြီးတော့ဒီဂေါရိကဘယ်ရောက်သွားလဲဆိုရင်30ဘုံလိုက်ပြီးတော့ရှာတယ်သူသွားတဲ့လမ်းကြောင်းတွေကမိโกတွေလို့မြင်နေရတာသူလိုက်ရှာတာအပူတပြင်းလိုက်ရှာတယ်ဘယ်ရောက်သွားလုံးဘယ်ရောက်သွားလုံး ਨੇ ဂေါရိကရဲ့နောက်ဘဝကိုလိုက်ရှာလုံးဝရှာမတွေ့တော့မြတ်စွာဘုရားကအဲ့ဒါကိုပြောတာငြိမ့်သွားတဲ့မိတော့ကလေးတစ်ခုကို ဖျောင်းနိုင်မီးလေးညှိမ့်လိုက်လို့ညှိမ့်သွားတဲ့မီးတောက်ကလေးကိုဘယ်ရောက်သွားလဲလို့လိုက်ရှာသလိုရှာလို့တွေ့မှာမဟုတ်ဘူးခန္ဓာငါးပါးချုပ်ငိမ့်သွားတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာနောက်ထပ်ပြောစရာအကြောင်းမရှိဘူးတဲ့ဒါကြောင့်မို့မနတ်ကြီးရှာလို့တွေ့မှာမဟုတ်ဘူးလို့ဒီခန္ဓာငါးပါးပေါ်မှာတွေ့တာမှုကင်းတဲ့ပုဂ္ဂိုလ်ရဲ့ဘဝကိုမင်းဘယ်တော့မှရှာလို့ရမှာမဟုတ်ဘူးလို့မြတ်စွာဘုရားတုံ့ပြန်ပြီးတော့ပြောဆိုလိုက်တာဒီသုတ်တံပါနော်အဲ့တော့မနတ်ကြီးကလည်း ငါလုံးမှန်းသိသွားပြီဆိုပြီးတော့စိတ်ပြက်လက်ပြက်နဲ့ပြန်ပြီးတော့ထွက်ခွာသွားတယ်တခါနောက်တုတ်တန်တစ်ခုမှကြတော့မြတ်စွာဘုရားဝေသာလီမြို့မှာတရင်သုံးတယ်ဝေသာလီမြို့မဟာဝနလို့ဆိုရက်တောအုပ်ကြီးမှာမဟာဝနဆိုတာစိုက်ပျိုးပြီးထူထောင်ထားတဲ့တောအုပ်ကြီးသဘာဝတောအုပ်မဟုတ်ဘူးမဟာသမယတုတ်ခေါ်တဲ့ကပိလနာကမဟာဝနကတော့ ဟိဝန္တာနဲ့ဆက်ပြီးတော့သူကစိုက်ပျိုးတာမဟုတ်ဘူးတဘာဝတောအုပ်ကြီးအခုဝေဒလီနာကတော့သူတို့တောအုပ်ကြီးတစ်ခုကိုစိုက်ပျိုးပြီးတည်ထောင်ထားတာအဲ့ဒီမဟာဝနဆိုတဲ့တောအုပ်ထဲမှာဒိသိမင်းတွေစူပေါင်းပြီးဆောက်လုပ်လှူထားတဲ့ခုတာကာရသာလာအကြောင်းတိုက်ကြီးအကြောင်းကြီးရှိတယ်အဲ့ဒီအကြောင်းမှာမြတ်စွာဘုရားကသတင်းသုံးနေတဲ့ခိုင်မှာယဟန်တွေကိုပါဟောတော့ဆို ဖတ်တာယရဏ6ပါးနဲ့ပတ်သက်ပြီးတော့တရားဟောတယ်ဖတ်တာယရဏ6ပါးဆိုတာစက္ခုတံဖတ်တာမျက်စိနဲ့ပတ်သက်ပြီးမျက်စိမှာအာယုန်နဲ့လာဆက်သွယ်မှုသောတတံဖတ်တာသောတနဲ့ပတ်သက်ပြီးတော့အတန်နဲ့လာဆက်ဆောင်ဆက်လို့ဖြစ်လာတဲ့ဖတ်တာနော်စက္ခုတံဖတ်တာဒီရူပယုန်နဲ့ဆက်သွယ်လာလို့ဖြစ်လာတဲ့ဖတ်တာ စကုတံဖတ်တာသောတာတံဖတ်တာအနတ်နဲ့ပတ်သက်ရင်ခန္ဓာတံဖတ်တာအယတာနဲ့ပတ်သက်တာဇီဝတံဖတ်တာကိုယ်ကာယနဲ့ပတ်သက်တာကာယတံဖတ်တာစိတ်နဲ့တင်ပတ်သက်တာမနောတံဖတ်တာအဲ့ဒီဖတ်တာ6မျိုးဖတ်တာ6ပါးနဲ့ပတ်သက်ပြီးတော့တရားရှုမှတ်ဖို့မြတ်စွာဘုရားဟောတယ်အဲ့တော့ဒီတရားတွေကဘယ်လိုပေါ်လာတာတော့ဆိုတော့ ကိုယ့်အကိုဖတ်သက်ပေါ်လာပုံကိုကြည့်မယ်ဆိုရင်မျက်စိနဲ့အဆင်းအာယုံဆုံလိုက်တာနဲ့တပြိုင်နက်မြင်သိစိတ်ပေါ်တယ်မြင်သိစိတ်ပေါ်လိုက်တာနဲ့တပြိုင်နက်ဖတ်သက်ဆိုတာဖြစ်တယ်ဖတ်သက်ဖြစ်တာနဲ့ဝေဒနာဆိုတာစိတ်ခံစားမှုဖြစ်တယ်အဲ့တော့မြင်လိုက်တဲ့အချိန်မှာစကုပတာရဆိုတဲ့မျက်လုံးရဲ့ရူပယုံဆိုတဲ့အဆင်းအာယုံရဲ့ အဲ့ဒီနှစ်ခုကယုတ်တရားအဲ့ဒီမျက်စိနဲ့အဆင်းအာယုံဆုံလိုက်လို့ပေါ်လာတဲ့မြင်သိစိတ်ကနန္တရားမြင်သိစိတ်ရဲ့သုံးခုပေါင်းလိုက်တဲ့အခါကျတော့ဖြစ်ပေါ်လာတာကဖတ်တာဖတ်တာဖြစ်တော့ဝေဒနာဖြစ်တယ်ဖတ်တာပစ္စယဝေဒနာအဲ့တော့တရား၅မျိုးဖတ်တာနဲ့အကြောင်းပြုပြီးတော့အခုလို့သဘာဝတရားတွေဟာဆင်ငယ်ဆင်ငယ်ဖြစ်ပေါ်လာတာဖြစ်တယ် မျက်စိနဲ့ဆင်းဆုံးလို့ယင်သိစိတ်ပေါ်တယ်မြင်သိစိတ်ပေါ်လိုက်တာနဲ့ဖသပေါ်တယ်ဖသပေါ်ရင် ဖသပစ္စယဝေဒနာ ဝေဒနာပေါ်တယ်ဝေဒနာပေါ်လာလို့ရှိရင်မထိမ့်သိမ့်နိုင်လို့ရှိရင်ဝေဒနာပစ္စယတဏှာဆိုပြီးတော့တဏှာကုသွားပရိစ္ဆသမုပ္ပါဒ်အဲ့တိုင်းသွားအဲ့တော့မြတ်စွာဘုရားကအာယရဏ6ပါးဖတ်တာယရဏ6ပါးဆိုတာအဲ့ဒီမျက်စိမှာဖြစ်လာတဲ့ဖတ်တာ နားမှာဖြစ်လာတဲ့ဖတ်တာနော်နှာခေါင်းမှာဖြစ်လာတဲ့ဖတ်တာလျှာမှာဖြစ်လာတဲ့ဖတ်တာကိုယ်ကာယမှာဖြစ်လာတဲ့ဖတ်တာနောက်စိတ်မှာဖြစ်လာတဲ့ဖတ်တာအဲ့ဒီဖတ်တာ6မျိုးအကြောင်းကိုမြတ်စွာဘုရားကရှင်းလင်းပြီးတော့ဟောတယ်ဟောတဲ့အခါယဟန်တွေကစိတ်ပဝင်စားနာယူမှတ်သားနေကြတယ်အဲ့ဒီချိန်မှာယဟန်တွေမျက်စိရှုပ်ဖို့အတိညာမျက်စိမပေါ်ဘူးဆိုရည်ရွယ်ချက်နဲ့ စိတ်ယုံမှရှိတဲ့မန္တကရောက်လာတယ်ရောက်လာပြီးတော့ရသော်ဘုရားနဲ့မလှမ်းမကန့်ထီအောင်လာရောက်ပြီးတော့ကြောက်မဲ့ဖွယ်ရအတန်တစ်ခုပေးတယ်ဒီခါတော့အတန်နဲ့6တာပေါ့သူကနော်ခုနတော့တော့နွားကြီးအောင်ဆောင်လာတာအခုဒီခါကျတော့အတန်နဲ့6တာကြောက်မဲ့ဖွယ်အတန်ကြီးရဲ့ရန်နေတရားနာနေတဲ့ရန်နေကကြားတော့ ရဟန်းတစ်ပါးကအခြားရဟန်းတစ်ပါးကိုပြောလိုက်တယ်ကိုရောကိုရောတဲ့မြေကြီးပြိုသလားမသိဘူးတဲ့ဟိုဘက်ကအတန်ကြီးကြားရတယ်ပေါ့မြေမြေကြီးပြိုကြတယ်ထင်တယ်ဆိုမြတ်စွာဘုရားကရဟန်းအဲ့ဒါမြေကြီးပြိုတာမဟုတ်ဘူးမင်းတို့မျက်စိအနှောက်အယှက်ပေးဖို့အတွက်မနက်ကလှုပ်နေတာလို့မြတ်စွာဘုရားကအဲ့ဒါလိုရှင်းပြပြီးအမနက်ကိုမြတ်စွာဘုရားကတုံ့ပြန်ပြီးတော့ပြောလိုက်တယ် ရူပတတ္တရတ္တခန္ဓာဖတ်တာဓမ္မာစကေဝလာဣတံလောကမိတံခောရံဣထလောကောဝိမု ක්ෂි တောဒီမှာကြတော့ဖတ်တရဏ6ပါးဆိုမျက်စိမှလာတိုက်တာအစင်အာယုအစင်အတန်အနံအရသာအထိတွေ့အဲ့ဒီအာရဏ ဒီတရားတွေဟာလောကရဲ့ကြောက်မဲ့ဖွယ်ရကောင်းတဲ့ဆိုးသွားတဲ့လူကိုဒုက္ခပေးမဲ့အာမိသတွေပဲဖြစ်တယ်လောက လူတွေဟာဒီပေါ်မှာပဲမိမောတွေ့ဝေးနေကြတယ်ဟုတ်တယ်လေလူတွေကဘာတွေကြိုက်တာတော့လို့မေးလို့ရှိရင်ပစ္စည်းနာမည်မတက်ဖက်နဲ့ပြောမယ်ဆိုရင်ဘာလူတွေကဘာရှားနေကြလဲဘာကြိုက်တာလဲဆိုရင် မျက်စိကမြင်တဲ့အဆင်ကြိုက်တယ်နားကကြားတဲ့အတန်ကိုကြိုက်တယ်နော်နှာခေါင်းကမွေးကြိုင်တဲ့နှာကိုကြိုက်တယ်လျှာကလျှာရတဲ့ရတာကိုကြိုက်တယ်ခန္ဓာကိုယ်ကထိတွေ့ရတဲ့ထိတွေ့ကိုကြိုက်တယ်စိတ်ထဲကကြံတွေးရတဲ့ဟာတွေကြိုက်တယ်ဒါလူတွေရဲ့အကြိုက်ပဲအဲ့ဒီပေါ်မှာလူတွေကရင်မူးမေးလျော့သွားတာထီအယုန်နေပေါ်မှာပဲမူးမေ့ပြီးတော့ငါဟာငါပိုင်တယ်ငါသိတယ်နော် ငါငါဟာဆိုတဲ့အတွေ့တွေနဲ့ဒီအယုန်တွေပေါ်မှာပဲမူမိပြီးတော့နေကြတယ်တဲ့အိမ်မြတ်စွာဘုရားရဲ့တပိတာဝကကြတော့အေတင်္ဆသမတိတ်ကံမှာတတော်ဗုဒ္ဓတတာဝကောတတိရှိပြီးတော့အမြဲတမ်းတရားဓမ္မကိုဆင်ခြင်စဉ်းစားနေတဲ့မြတ်စွာဘုရားရဲ့တပိတာဝကတွေကတော့အဲ့ဒီအာယုန်တွေကိုကြော်လွှားပြီးတော့သွားနိုင်တယ် အာယုံကိုအာယုံတို့ကြော်လွှားနိုင်တယ်အာယုန်ဒီပေါ်မှာမိမ့်မောပြီးအာယုန်နောက်လိုက်မသွားဘူးအာယုန်ကိုကြော်ဖြတ်နိုင်တယ်အဲ့ဒီကြော်ဖြတ်နိုင်တဲ့ပုဂ္ဂိုလ်တွေကမာရတရားအတိတ်ကမှာအာရိသောဝိရောစတိမနက်ရဲ့နေပေတန်တရားဝုကိုကြော်လွားပြီးတော့ကောင်းငင်ကနေမင်းကြီးလို့သူတို့အသိပညာတွေကထွန်းတထွန်းတောက်သွားတယ်လို့ မြတ်စွာဘုရားကဓိဃာရနဲ့တုံ့ပြန်လိုက်တဲ့အခါမန္တကြီးဟာအဲ့ဒီမှာပဲပျောက်ကွယ်သွားပြန်တယ်ဒါဒုတိယအချိန်ဒီမှာဒီနေ့ဒီတုတ်တန်နှစ်ခုမှသူတို့လာတာနောက်တတိယမြောက်ပိန္ဒာဆိုတဲ့တုတ်တန်ဒီခါတော့ရသော်ဗျာဟာမကရာတိုင်းကပင်စတာလာဆိုတဲ့ပုံနွားရွာကြီး ဘုံနဲ့ရော့မှာနေတယ်ပင်စသာလားဆိုတော့ငါအိမ်တောင်ပေါ့အိမ်အိမ်ငါအိမ်ရှိတဲ့ပုံနာရော့ဒါတော့တိကစားငါငါအိမ်ရှိတာဖြစ်မယ်ဟိုမနေ့တော့ကဧကသာလားဆိုတော့တအိမ်တည်းအခုကတော့ငါအိမ်ရှိတယ်ငါအိမ်ရှိတဲ့ပုံနာရွာမှာတရင်သုံးနေတဲ့အချိန်လေး အဲ့ဒီအချိန်မှာအဲ့ဒီရွာမှာပွဲလန်းသဘင်တစ်ခုရှိလာတေနာခောမနသဘေနပိစ္ဆသာလာယံပြမနာခာမိပိစ္ဆသာလာဆိုတဲ့ပြမနာရွာမှာတဲ့ကုမာရကာဏဘာဟုနကာတိဘဝန္တိတဲ့မိမ့်မပြူလေးတွေမိမ့်မပြူလေးတွေလက်ဆောင်တွေရတဲ့နေ့ပေါ့ လက်ဆောင်ရတဲ့နေ့ရှိခဲ့ကြရရှိတာနော်ပဏိတိုင်းရှိတဲ့နေ့မှာမဟုတ်ဘူးဒီမှာလဲလောက်ကြလိုက်မယ်နောက်တိုင်းကနေပြီးတော့ဘယ်လင်တိုင်းနေ့ဆိုပြီးတော့ဖေဖော်ဝါရီလ14ရက်နေ့လားမသိဘူးချစ်သူများနေ့ဆိုပြီးတော့အဲ့ဒါဒီမှာလဲအဲ့ဒီပုံနာရွာမှာလဲပဲ အမျိုးသမီးလေးတွေလက်ဆောင်ရကြတယ်တဲ့အဲ့ညအထုပဲဒီမှာလူငယ်လူရွယ်တွေအချမ်းချင်းပြန်လာပြီးတော့မိမိတို့နှစ်သက်ရပြန်တို့ရလက်ဆောင်တွေပေးကြတယ်နေ့တနေ့ရှိတယ်လက်ဆောင်တွေပို့ကြတယ်ပေးကြတယ်ပြန်လာဖဲလင်တိုင်းပေါ့အဲ့ဒီနေ့မှာအဲ့ဒီလိုလက်ဆောင်ပေးတဲ့ပစ္စည်းတွေရှိတဲ့အချိန်ပေါ့ ပေးနေကြတယ်အဲ့ဒီနေ့မှာမြတ်စွာဘုရားကမနေ့စောစောမနေ့ပိုင်းမှာတပိတ်တပိတ်ယူပြီးတော့အဲ့ဒီပင်စသလရွာအတွင်းကိုဆွမ်းကံဝင်တယ်တကယ်တော့မြတ်စွာဘုရားရွာထဲနေတာမဟုတ်ဘူးအဲ့ဒီရွာကိုမိပြုပြီးတော့တောင်းတစ်ခုမှသရင်သုံးတာဖြစ်တယ်မနေ့ကျတော့အဲ့ဒီရွာထဲကိုဆွမ်းကံဝင်တယ်နော်ဆွမ်းကံဝင်တော့ တေနာခောမနတဝေနပစ္စသာလေးရကဗျမနာဂဟပတိကာအဲ့ဒီအဲ့ဒီပွဲနေ့မှာရွာကလူတွေကခုနလိုလူငယ်လူရွယ်တွေကအချင်းချင်းပြန်လန်းလက်ဆောင်တွေပေးကြတဲ့ပွဲရှိနေတာပေါ့အဲ့ဒီပွဲနဲ့ရောပြီးတော့မဏ္ဍကြီးကဘာလုပ်ထားတော့ဆိုရင်အဲ့ဒီရွာသူရွာသားတွေဝင်ပူးထားဝင်ပူးတာ စိတ်တွေကိုပြောင်းလဲတော့ဝင်ပူးထားပြီးတော့မာသမနောကောရမောပိဏမလတ်ထားတယ်ရဟန်းကောရမဒီနေ့ဆွန့်လောက်မဲ့လူမရှိကြရဘူးပွဲနဲ့ရောကြိတ်တာပေါ့သူကနော်ပွဲရှိလို့မလောင်းသလိုလိုနဲ့ဖះကိုဆွန့်လောက်မဲ့လူမရှိအောင်မန္တကဝင်ပြီးတော့နှောက်ရှက်ထားတယ်တဲ့အဲ့ဒီမှာမြတ်စွာဘုရားဟာအเจ้าက ဆေးပြီးတော့ယူလာတဲ့တပိတ်အတိုင်းပဲဆွန်တစည်းမှမရဘူးလောင်းမဲ့လူလည်းဘူးမှမရှိဘူးသူတို့ချင်းချင်းလူငယ်လူရွယ်တွေဟာလက်ဆောင်တွေပေးနေကြတာပဲရှိတယ်တော့ပြောမယ်ဆိုလို့ရှိရင်ဒီနေ့ကလူတွေမအားကြလို့လက်ဆောင်ပစ္စည်းပေးနေတော့မြတ်စွာဘုရားဆွမ်းခံလာတာလောင်းမဲ့လူတယောက်မှဖြစ်ဘူးလို့ဒီလိုထင်အောင်တယ်သို့တော့ဒီခြေနေမျိုးဆိုင်အောင်ဖန်တီးသူကတော့မနှက်ပဲတဲ့ မနက်ကဖန်တီးထားတော့အဲ့တော့မြတ်စွာဘုရားဟာဒီတိုင်းပဲတပိတ်ဆေးထားတဲ့အတိုင်းနဲ့ပဲဆုံးမရတော့ပြန်ကြွသွားတာကျွာထဲမှာလဲပြီးဆုံးခန္ဓာဆုံးတသိမှမရဘူးဆုံးလောင်းဝဲလို့ရှိဘူးတဲ့အဲ့လိုမြတ်စွာဘုရားကျွာထဲကပြန်ထွက်သွားတဲ့အခါမှာမနက်ကဖယားနာရောက်လာတယ်မြတ်စွာဘုရားရောက်လာပြီးတော့ အပိတွံသမဏဗိဏမလထလူတယောက်ယောင်ဖန်ဖန်ဆင်းလာပြီးတော့ဘုရားနာကလာရှင်ဘုရားဆွမ်းရခဲ့လားလှုပ်သေးလာပြီးတော့လှုပ်တယ်မရအောင်ကသူလှုပ်ထားတာပဲသို့တော့သူကဟာနဲ့ပန်နဲ့ရှင်ဘုရားဆွမ်းရခဲ့ပါလားဆိုမြတ်စွာဘုရားဖွင့်ပြောလိုက်တယ်တထာနုတွံပပိမအကာတိယထာဟံပိဏနတပေယမင်းမယ်ငါဆုံးမရအောင်လှုပ်ထားတာမင်းလှုပ်ထားတာမဟုတ်လားလို့မြတ်စွာဘုရားတိုက်ရိုက်ပဲပြောလိုက်တယ်သူ တိုက်ရိုက်ပြောလိုက်တော့သူကမငင်းနိုင်တော့မငင်းနိုင်တော့ထပ်ပြီးတော့ရှောက်တယ်ဒါဆိုဖျားတဲ့ရှင်ဖျားဒုတိယအကြိမ်ဆုံးကဝင်လိုက်ပါတဲ့ဒီတစ်ခါတော့ရှင်ဖျားဆွံ့ရအောင် လုပ်ပေးပါမယ်ဆွံ့ရအောင်လုပ်ပေးပါမယ်ရှင်ဖျားဆုံးကဝင်လိုက်ပါလို့ဆိုရသော်ဖျားဝင်မယ်မဝင်ဘူးမပြောတော့ဘူးသူပါပြောလိုက်တော့ဆိုအပုံညာပတဝီမာရောအသစ္စာနံတထာဂတံ မြတ်စွာဘုရားလိုပုဂ္ဂိုလ်မျိုးတကယ်ကို တထာဂတဆိုတဲ့ငါဘုရားကိုမင်းပြစ်မှားလို့မင်းအကုသိုလ်တွေအများကြီးရသွားပြီမင်းမလုံးတဲ့နာလုံးတာငါကိုပြစ်မှားသည့်အတွက်ကြောင့်မင်းအကုသိုလ်တွေအများကြီးရသွားပြီကိဏုမညတိပါပိမနမေပပံဝိပစ္စတိမင်းစိတ်ယုံမှရှိတဲ့အကောင်ငါဒီအကုသိုလ်ကငါ့ကိုအကျိုးမပေးဘူးလို့မင်းထင်နေသလားတဲ့မင်းဒုက္ခရောက်တော့မယ် သစ္စာပြငါကိုဆုံးမရအောင်လုပ်တာကမင်းအမတန်မှအပြစ်ကြီးတယ်အမတန်မှအပြစ်ကြီးတယ်မင်းတရားဟုသောအကျိုးမပေးဘူးလို့မင်းထင်နေသလားတဲ့မင်းဒုက္ခရောက်လိမ့်မယ်ဆိုပြီးတော့တုတုခံဝတ္တဇီဝမယေတံနောနတ္ထိကိဉ္စနာငါတို့ဟာစိတ်ထဲမှာကြောင်းကြတာတခုမှမရှိဘူးတဲ့ပူပန်တာတခုမှမရှိဘူး ငါဆုံးမရလို့ဒီနေ့ဆုံးမစားရတော့ဘူးဆိုပြီးတော့ဒီလိုကြောင်းကြတာမရှိဘူးတဲ့ငါအမြဲတမ်းငါစိတ်နှလုံးကအေးချမ်းနေတာရာဂမရှိဘူးဒေါသမရှိဘူးရလို့လည်းမပြောဘူးမရလို့လည်းစိတ်မပြတ်ဘူးကြောင်းကြဆိုတာမရှိဘူးရာဂဒေါသမောဟကိလေသာတွေမရှိဘူးဒါကြောင့်ရေတန်တော့နတ္ထိကိစ္စနာငါတို့မှာကြောင်းကြတဲ့စိတ်တစ်ခုမှမရှိလို့ဘယ်ခါပဲဖြစ်ဖြစ်ငါတို့ရဲ့အသက်ရှင်နေမှုဟာချမ်းသာတဲ့အသက်ရှင်မှုပဲ ဟုတ်တာပေါ့လူဆိုတာကြောင်းကြလို့ဆင်းရဲကြတာလေမစားရရင် မစားရလို့စားရပြန်တော့လေတော့မကောင်းလို့တို့သုံးမုံမဝသေးလို့တို့သုံးမုံမကြိုက်လို့တို့ကြောင်းကြမှုတွေအများကြီးရှိလာတယ်မြတ်စွာဘုရားကတော့ရာသီဖြစ်စေမရာသီဖြစ်စေခန္ဓာကိုယ်အတွက်ဘာမှကြောင်းကြဆိုင်တာမရှိဘူးလူတွေကတော့ အင်းဗိုက်စားလိမ့်မယ်ဗိုက်စားရင်အစာရင်ယောဂဖြစ်လိမ့်မယ်နဲ့ကြောင်းကြတာတွေအဲ့ဒါတွေအကုန်လုံးနော်တခုဖြစ်မှာဆိုပြီးတော့ကြောင်းကြတယ်မြတ်စွာဘုရားမှာအဲ့လိုကြောင်းကြတာတခုမှမရှိဘူးအဲ့ဒီကြောင်းကြတဲ့စိတ်မရှိသည့်အတွက်ကြောင့်သူတုခံစီဝတ္တငါဟာအလွန်ကိုချမ်းသာတယ်ငါရဲ့အသက်ရှိမှုဟာအလွန်ချမ်းသာတယ်တဲ့ပိဋိဘေခဝေဒမဒေဝအာဘတရာယထာ အဘဒရဘုံကမြမာကြီးတွေဟာအစာစားတာမဟုတ်ဘူးသူတို့ဟာသူတို့ဘဝသူတို့အသိနဲ့ဘဝမှာပိတိဆိုတဲ့နှစ်ချိုင်မှုနဲ့ပဲအသက်ရှင်နေတာအဲ့ဒါပြောကြတာလားဒါကိုအားကြလို့လားမသိဘူးနော်ပိတိကိုစားအားရှိပါ၏ဆိုတာပိတိဘက်ခါစားဒီသုံးပဲပိတိကိုစားအားရှိပါ၏ဆိုတာ တပည့်မရှာတပြားမရှိပီတိကိုစားအားရှိပါ၏ဆိုတဲ့ဟာအဲ့တော့မြတ်စွာဘုရားက ပီတိကပ္ပခဝိဒါမှာငါတို့ရဲ့အစာဟာပီတိပဲငါတရားနဲ့ပတ်သက်ပြီးငါအမြဲတမ်းပီတိဖြစ်နေတာပီတိဖြစ်နေတယ်မစားလည်းကြစားဖြစ်ဘူးလူတွေဟာပြောနေလို့ရှိရင်စားမမစားတာလေကလေးတွေဆိုမလေးကစားနေလို့ရှိရင်ထမင်းအတင်းခေါ်ကြွေရတယ် ဂိမ်းစော်နေရင်လည်းထမင်းတင်းခေါ်ကြွေးရမှာပဲသူတို့စိတ်ဝင်စားနေလို့ရှိရင်စာမမစားတာနော်ထမင်းစားတာတော့အလုံးရှုပ်တယ်ထင်နေဦးမှာသူကတခုစိတ်ဝင်စားပြီးတော့ပီတိဖြစ်နေလို့ရှိရင်သူဟာစားစားတယ်လို့မှရှိမှာမရှိဘူးအဲ့တော့မြတ်စွာဘုရားတို့ကြတော့အမြဲတမ်းတရားဓမ္မနဲ့ပီတိဖြစ်နေတဲ့ပုံကိုယ်တွေမှာဆာလောင်ခြင်းမုတ်သိခြင်းမစားရမှာ ပူပန်ခြင်း ဒါတွေတခုမှမရှိတော့အမြဲတမ်းချမ်းသာနေတယ်ဆိုပြီးမြတ်စွာဘုရားပိဋိပတ်ခဝိသမဒေဝအာဘဒရာယထာအာဘဒရာဘုံကနတ်တွေလိုပဲပြမာတွေလိုပဲအာဘဒရာပြမာကြီးတွေလိုပဲငါတို့ဟာပိဋိဆိုတဲ့အစာနဲ့ပဲနေထိုင်ကြတာဖြစ်တယ်အဲ့တော့ဒီနေရာမှာမြတ်စွာဘုရားကဆုံးကပြောင်းဝင်မယ်လို့လည်းမပြောဘူးငါပိဋိနဲ့နေမယ်ဆိုတဲ့တုတ်ပြန်ပြောဆိုလိုက်တာဖြစ်တယ် ဒီနေရာမှာဖြည့်ဆွက်ပြီးတော့မှတ်တမ်းတင်ထားတာတော့အကယ်၍မြတ်စွာဘုရားဆုံးကံဝင်လို့ရှိရင်တကယ်ရောဆုံးရမလားတွေးမိကြလိမ့်မယ်မန္တကြီးကတကယ်ပဲဆုံးလောင်းအောင်လုပ်ပြီးမှလားဆိုမဟုတ်ဘူးအဲ့ဒီခါကျတော့ဆုံးတော့ရမှာမဟုတ်ဘူးဂဲနဲ့တုံနဲ့ပြစ်မှာဘုရားနော်လူတွေကိုဝင်ပုပြီးတော့မြတ်စွာဘုရားကိုဂဲနဲ့ပြစ်ဖို့အာဟုသူဖြစ်ဖို့ရသူကကြံစည်ထားတာအများတာ မြတ်စွာဘုရားသိတယ်ဒါတွေ तू ဆက်လုပ်မယ်ဆိုတာသိတယ်ဒါကြောင့်မြတ်စွာဘုရားအကြောင်းအဲ့တော့ဘုရားရဲ့ဘဝမှာဒီတနေ့ဟာမှတ်တမ်းထဲမှာဆိုရင်ဆုံးမစားရတဲ့နေ့တနေ့လို့မှတ်သားအောင်ဆုံးမစားရတဲ့နေ့တနေ့ပဲเนาะအဲ့လိုမနက်ရဲ့နှောက်ယှက်မှုတွေကိုဒီနေရာမှာမှတ်တမ်းတင်ထားတော့မန္တကြီးကလည်းမြတ်စွာဘုရားရဲ့တုတ်ပြန်တဲ့စကားကိုကြားလိုက်တော့ ဩငါလိုရတဲ့သူမြတ်စွာဘုရားသိသွားပြီဆိုပြီးတော့စိတ်နှလုံးပူပန်စွာထိုနေရာမှာပဲပျောက်ွယ်ပြီးတော့သွားပါတယ်တဲ့ဒါကပတ္တိပိဏ္ဍသုတ်တံအယမတန်တင်ထားတာပေါ့ဒီကနေ့နည်းနည်းရှည်တဲ့သုတ်တံလေးတွေကြောက်မို့လို့ဒီနေ့တော့သုံးသုတ်ပဲမှတ်သားနိုင်ယူကြရမှာဖြစ်တယ်နောက်ရက်တွေကျတော့မှဆက်ပြီးတော့နိုင်ယူ တရားချက်ခင်သူတော်စင်ပြိဿအပေါင်းတို့မြတ်ဖရာနဲ့မနတသားရဲ့နဲ့ပတ်သက်တဲ့ဆုံစည်းမှုတွေပြောဆိုမှုတွေမြတ်စွာဘုရားရဲ့တုံ့ပြန်ပြောကြားမှုတွေတရားဓမ္မအမြင်တွေကိုသိရှိနိုင်ရသဖြင့်အလုံးဓမ္မအသည့်တွေကိုရရှိပြီးတော့မိမိတို့ကိုယ်တိုင်လည်းဒီအသည့်တွေကိုတန်ဖိုးထားပြီးတော့ လက်တွေ့ကြကြကုသိုလ်တရားရအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းသာဓုသာဓုသာ